ကံကြီး20အငယ်1မှ5ထိုကာလခါဟေဇကိမင်းသည်တေနာဆွဲသည်ဖြင့်အာမုတ်သားပရောဖက်ဟေရှာယသည်လာ၍ဒါရဖျားမိန်တော်မူသည်ကားကိုအိမ်အမှုကိုစီရင်လော့တင်းသည်အသက်မရှင်တရားမည်ဟုအမိန်တော်ကို ပြန်လေ၏ဟေဇကိမင်းသည်လည်းထရန်တို့မျက်နှာလှည့်၍အိုဒါရဖျားအကျွန်ုပ်သည်ရှေ့တော်၌တစ္ဆာဆောင်လျက်စုံလင်သောစိတ်နှလုံးနှင့်ကျင့်၍ နှစ်သက်တော်မူသည့်အတိုင်းပြုကြောင်းကို အောက်မေ့တော်မူပါအကျွန်ုပ်တောင်းပန်ပါ၏ဟုအလွန်ငိုကြွေးလျက်အရဖျားကိုဆုတောင်းလေ၏ဟေရှာယသည်နန်းတော်အလေတတိုင်းသို့မရောက်မီသာရဖျား၏နှုတ်ပတ်တော်ရောက်၍တင်ဒီငါလူတို့၏ဘိုလ်ချုပ်ဟေစကိမင်းထံသို့တဖန်သွားပြီးလျှင် သင့်ဖဒါဝိဘုရားသခင်သာရဘုရားမိန်တော်မူသည်ကားသင်ဤပတနာစကားကိုငါကြားပြီးသင်ဤမျက်ရည်ကိုလည်းငါမြင်ပြီးသင်ဤအနာကိုငါပြောက်စေသဖြင့်သင်သည်သုံးရလွန်လျင်ဗိမာန်တော်သို့တက်ရလိမ့်မည်အငယ်6မှ7သင်အသက်၌35နှစ်ကိုငါဆက်၍ပေးမည်သင်နှင့်ဤမြို့ကိုအာရှုရိရှင်မြင်လက်မှငါကယ်လွတ်မည် ငါမျက်နှာကို၎င်းငါကျွန်ဒါဝိဒ်၏မျက်နှာကို၎င်းထောက်၍ဤမြို့ကိုကွယ်ကာဆောင်မမည်အရာကိုပြောလို့ဟုမိန်တော်မူ၏ဟေရှာယကလည်းတင်မောတဖန်သည်အလုံးအထွေးကိုယူခဲ့လို့ဟုဆိုသည့်အတိုင်းယူခဲ့၍အနာကိုအုံပြီးမှမင်းကြီးတက်တာလေ၏ဟေဇကိမင်းကလည်းသာရဖျားသည်ငါအနာကိုပျောက်စေ၍သုံးရလွန်လျင်ငါသည်ဗိမာန်တော်သို့တက်လိမ့်မည်ဆိုသော အဘယ်လက္ခဏာတက်သည်ရှိသနည်းဟုမေးလျင်ဟေရှာယကသာရဖျားအမိန်တော်ရှိသည့်အတိုင်းပြုတော်မူမည်ဟုသာရဖျားသည်တင့်အားပေးတော်မူသော လက္ခဏာတက်သည်ဟုမူကားအယိတ်သည်ဆယ်ချက်တိုးရမည်လောဆယ်ချက်ဆုပ်ရမည်လောဟုမေးတော်ဟေစကိကအယိတ်သည်ဆယ်ချက်တိုးလွယ်၏ထိုတို့အလိုမရှိဆယ်ချက် ဆုပ်ပါစေဟု ပြန်ပြော၏ပရောဖက်ဟေရှာယသည်လည်းဒါဝရဖျားအားဆုတောင်းသောအခါ အာခတ်၏နေတိုင်းနာရီပေါ်မှာဆယ်ချက်ရွှေ့ပြီးသောအရိပ်ကိုဆယ်ချက်ပြန်စေတော်မူ၏အငယ်၁၂မှ၁ထိုကာလအခါဘာလဒန်သားဘာဘူးလိုမင်းကြီးမေရောဒဘာလဒန်သည်ဟေဇကိမင်းနာ၍အနာပြောက်တီကိုကြားသောကြောင့်မေတ္တာစာနှင့် လက်ဆောင်ပါလျက်တမန်တို့ကိုဆေလွတ်လေ၏ ဟေဇကိမင်းသည်သူတို့ရောက်သောကြောင့်ဝမ်းမြောက်၍ရွှေတိုက်မှစသောရွှေ၊ငွေ၊နံ့သာမျိုး၊အဘိုးထိုက်သောနံ့သာဆီ၊လက်နက်တိုက်နှင့်ဘဏ္ဍာတော်အလုံးစုံတို့ကို ပြလေ၏။နန်းတော်မှစ၍နန်းတော်အရပ်ရပ်၌မပြသောအရာတစုံတခုမျှမရှိ။ထိုအခါပရောဖက်ဟေရှာယသည်ဟေဇကိမင်းကြီးထံတော်သို့သွား၍ ထိုလူတို့သည်အဘယ်သို့ပြောကြပါသနည်း။အဘယ်ပြည်မှ အထံတော်သို့လာကြပါသနည်းဟုမေးလျှောက်သော်၊ဟေဇကိမင်းက၊ဝေးသောအရပ်ဗာဗုလုန်ပြည်မှ ရောက်လာကြသည်ဟု ပြန်ပြော၏။နန်းတော်၌အဘယ်အရာကိုမြင်ကြပြီနည်းဟုမေးပြန်လျှင်၊ဟေဇကိမင်းက၊နန်းတော်၌ရှိသမျှကိုမြင်ရကြပြီ။ဘဏ္ဍာတော်တွင်ငါမပြသောအရာတစုံတခုမျှမရှိဟုပြန်ပြော၏။ထိုအခါဟေရှာယက ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရား၏နှုတ်ပတ်တော်ကိုနားထောင်လော့နန်းတော်၌ရှိသည်မြကို၎င်းယနေ့တိုင်အောင်ဘိုးဘေးတို့သည်စီးပူးသည်မြကို၎င်းဘာဘူးလုံမြို့သို့ယူသွားရသောကာလသည်ရောက်လိမ့်မည်တစုံတစ်ခုမျှမကြံကျွင်းရဟုဒါဝရဖျားမိန်တော်မူ၏တင်နှင့်ຫນွယ်၍ရသောတင်ဤသားမြေးတို့ကိုလည်းယူသွား၍သူတို့သည်ဘာဘူးလုံရှင်မြင်းဤနန်းတော်၌ လူပျိုတော်လုပ်ရကြလိမ့်မည်ဟုဟေဇကိမင်းအားပြောဆိုလေ၏။ဟေဇကိမင်းကလည်းသင်ပြန်ရသောသာဝရဘုရား၏နှုတ်ပတ်တော်ကောင်းပါ၏ဟု၍၎င်းအကယ်၍ငါလက်ထက်၌ငြိမ်သက်ခြင်းနှင့်တစ္ဆာဆောင်ခြင်းရှိလျင် ကောင်းပါသည်မဟုတ်လောဟု၍၎င်းဟေရှာယအားဆိုလေ၏။အငယ်20မှ21 ဟေဇကိပြုမူသောအမှုအရာကြွင်းလေသမျှတို့နှင့်တန်ခိုးကြီးခြင်း၊ရေကန်နှင့်ရေပြွန်ကိုလုပ်၍မြို့ထဲသို့ရေကို ဆောင်ခြင်းအရာတို့သည်ယုဒရာဇဝင်၌ရေးထားလျက်ရှိ၏။ဟေဇကိသည်ဘိုးဘေးတို့နှင့်အိပ်ပျော်၍၊သားတော်မနာရှေသည်ခမည်းတော်အရာ၌နန်းထိုင်၏။